ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌22ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်တို့ပြီးခဲ့တဲ့ရက်တွေကတော့ဝေလန်းလာယာလန်းအလေလန်းငန်းသုံးငန်းကြောင်ပြောတာဟုတ်ကလားဗျာဒါကိုယောဂီတို့နားထောင်အောင်မလားတကယ်လို့အောင်တကယ်လို့အောင်ပါဗျာဟင် အဲဝေလန်းလည်းတို့သွားခဲ့ဘူးတယ်တင်ဟဲ့သွားခဲ့ပါဗျာဟိုတို့ရာလန်းကောသွားခဲ့ပါဗျာဘယ်မှာသွားတော့အေးဟုတ်ခလားဓမ္မယုံထဲမှာထိုင်သွားတာဟင်ဟင်ချုပ်ပြီးတုတ်ပြီးလေအဲ့ဒါရာလန်းများဟုတ်ကလားတို့ဒီကပွဲကြည့်သလိုလေကြည့်ုံတက်တက်ဗာပြောနေပြီပဲဟာဟုတ်ကလားဗျာဒီကြည့်ယူရတာလုတ်ယူရတာမဟုတ်ပါဘူးတတ်တို့အမြဲပြောတာပဲလေ ဟင်ဝယ်ကြီးသမားဒီခေါင်းအေးအေးလေးနဲ့သူပြတာလေးစိတ်ကြီးကြီးကြည့်နေဖို့ပဲဟုတ်ကလားလားဒါကိုပဲဟိုတစ်ဖက်ဆုံးကိုပဲဆုံးဒီဖက်ဆုံးမနှင်းမိတော့ကျင့်စဉ်ဟုတ်ကလားမေဇိမာပရိပရာဟုတ်ကလားဗျာအဲ့တော့ဒီမေဇိမာပရိပရာဆိုတဲ့အလဲကျင့်စဉ်မှာလမ်းရှိတယ်ဟုတ်ကလားယောဂီတို့ရှုလို့ရှုွက်ထဲမှာနာဒီဝါကဝင်လေထွက်လေရှုရှုဒါတော့ ပင်နိုင်ရှုနေကြမှုပြောရတာလေပြီးတော့နာတာလေးပဲရှုရှုသို့မဟုတ်ဈဉ္ဉံကမ္မထာနဲ့ပဲစီပြန်စီပြန်သို့မဟုတ်ထူထူမူရာပိုင်းနေမယ်လို့လို့ကိုလှုပ်တဲ့နေရာရဲ့လှုပ်ရှားမှုသိရင်လမ်းပေါ်ပြီခင်ဗျာဟုတ်ကလားလမ်းခွာရှိရမလေဟုတ်ကလားဗျလှုပ်ရှားမှုလေးထွာရှိရမှာထင်တယ်ဟဲ့နာပြီးပါကရှုရင်အေးလှုပ်လှုပ်ငွေလှုပ်လှုပ်အဲအဲ့ဒါပေါ်ရင်တော့ယောဂီတို့အလေလမ်းကိုမှတ်ပါ ဟိမပေါ်သေးရင်တော့လမ်းပြောင်းနေလို့လို့ပဲပြောကြသူပေါ့ဗျာမပေါ်ရင်တော့အင်းတို့မဟုတ်မျက်စိလဲနေလို့နေမှာပါဟုတ်ကလားဗျာဟင်လှုပ်ရှားမှုဆိုတာသူ့မွေးကြရသေးထိခန္ဓာဖြစ်စဉ်မှာရှိပြီးသားထင်တယ်ဟိဟင်မလှုပ်ရှားတဲ့နေ့ရှိသလားမလှုပ်ရှားတဲ့အချိန်ကောယောဂီတို့တဏှာကတဏှာသွားတယ်ဆိုတော့လေခန္ဓာဖြစ်စဉ်ကြီးဖြည့်ဆည်းပြီးသွားရတာလေဟုတ်ကလား ဟဲ့ဖြည့်စည်းတယ်ဆိုတဲ့ကပြည့်စည်းရင်လှုပ်ရှားရမှာပေါ့ဗျမလှုပ်ရှားဟိုဟိုပြည့်စည်းတာမှမများလှုပ်ရှားပြီးမှပြည့်စည်းရတာကြီးတဲ့ဟုတ်ကဟုတ်ကလားဗျအဲ့တော့ဒီလှုပ်ရှားမှုရှိရမှာပေါ့ဟုတ်ကလားဗျဟေးနာမှုလေးရှုလိုက်တဲ့လှုပ်ရှားမှုလေးဒါကိုပဲတို့ဖြစ်ပြလို့စာလို့သုံးရတာလေဟေးဘဝလေးအင်းလှမ်းလိုက်လို့ရှင်လေဘဝရှုွက်ကထာမှာဟုတ်ကလားဟေးဘဝလေးရဲ့ကြွားလိုက်တဲ့ခါလှုပ်ရှားမှုအဲဒါလည်းဖြတ်ပြီးတော့ကြွားလိုက်ရတာတဲ့ လှမ်းလိုက်တော့ကောဖြည့်စည်းလိုက်ရတာတင်လေဟင်ဖြည့်စည်းပြီးတော့လှမ်းလိုက်ရတာလေချလိုက်တော့ကောဖြည့်စည်းပြီးချရတာလေဟင်ထီတော့လေပိုးထင်ရှားတယ်တစ်ဖက်နဲ့တစ်ဖက်ဖြည့်စည်းကြရတာအော်အော်ဘက်ကအခန်းကြံပြင်းနဲ့မိမိဖွားနဲ့လေအဲ့ဖြည့်စည်းရင်ဖြည့်စည်းမှုရှိတယ်လေအဲပြည့်စည်းမှုရှိရင်လှုပ်ရှားဖြစ်ဖြစ်ရှိရမယ်ဟုတ်ကလားဗျာဟင်အဲ့ဒီလှုပ်ရှားဖြစ်ပြမှုကိုယောဂီတို့မြင်လာရင် အလယ်လန်းပေါ်နေပြီလို့မှတ်ပေးပါဟင် အင်းမမြင်သေးရင်တော့ဟင်ဟင်လမ်းချောနေလမ်းချောနေဟင်ချောနေတယ်ပဲပြောရလိမ့်မယ်ထင်တယ်ဒါယူယောဂီတို့ကိုယ်တိုင်ငါသည်အလယ်လမ်းရောက်မရောက်ကိုကိုကိုယ်တိုင်ဆုံးဖြတ်လို့ရတယ်မှတ်တိုင်ပါဗျာဒါဘုသူလိုက်နေဖို့လူသေးတော့ဟုတ်ကလားကြီးအိုးမျက်စိကမြင်တယ်နားကကြားတယ်နှာခေါင်းကအနှံ့နမ်းတယ်သူကတော့အငွေ့တွေဖြစ်တဲ့အတွက်ယောဂီတို့အောက်ညာနဲ့မမြင်နိုင်ဘူး ဒီနေ့ကလမ်းလုံးပေါ်နိုင်လိမ့်ဘူးဟင် तू ကငွေလိုက်ထင်တယ်ဟဲ့ဒါမို့တို့ဟိုဓမ္မနုပဒနာတဲ့တတိပြုထောင်တဲ့နေရာမှာတမထဖြစ်နေပြီးထားတာထင်တယ်ဟဲ့ဟုတ်ကလားဟိုစားတာဝါတာနဲ့ဝင်တာထွက်တာသွားတာလာတာဒါကာယထင်တယ်ဟဲ့ तू ကအတွေ့အကြံကိုကွဟင်ဒီနေရာကဖြစ်ပြနေနေတဲ့နေရာ ထင်တယ်ဗျာအေးအဲ့ဒီနေရာလေးကို ရှုလိုက်လို့လှုပ်ရှားဖြစ်ပြတွေ့ပြီဆိုရင်တို့အလယ်လမ်းလမ်းပေါ်ရောက်ပြီလို့မှတ်တော့ဟုတ်ကလားဗျာဟင် အဲ့တော့ဟိုငါဒီဟိုဝဲရောက်နေသလားအင်းຢာရောက်နေသလားဟုတ်ကလားပြုတ်လို့ရပြီတင်ဟဲ့ရပါဘူးဟင်တကယ်လို့စိတ်မပါလက်မပါနဲ့ငေးတိငေးမောနဲ့ဟုတ်ကလားအာယုံသွားရလိုက်ပြီးတော့ဟင်ချူနေရင်တော့ဝဲပဲနေမှာပဲတင်ဟဲ့ဟင်မရရအောင်ဖဲဆိုတင်းလိုက်ရင်တော့ဟုတ်ကလားဟင်ဟင်အဲဝဲနေရာကဒုနာဟိုတော်တော်လေးဝေးတယ်မဟုတ်လား ဟုတ်ကလားဗျာဟိုကိုနာကတ္တလားစိတ်နာကတ္တလားအစိတ်နာမှာကတ်နေတယ်ဟင်အဲ့တော့ဟိုတို့ကျင့်စဉ်ကတော့ကျင့်စဉ်မှာပဲစိတ်ကခွဲလိုက်တာထင်တယ်ဟဲ့ဝဲကိုလည်းစိတ်ကခွဲလိုက်သည်ယာကိုလည်းစိတ်ကခွဲလိုက်သည်အလဲကိုလည်းစိတ်ကပဲကျူလို့ရလိမ့်မယ်ဟုတ်ကလားဗျာဒီအဲ့တော့ဒီဝဲကဒီဖြစ်ပျက်ကလေးမြင်နေရမယ်ဟုတ်ကလားဗျာအဲ့တော့ဖြစ်ပျက်ကလေးမြင်နေအောင်ဘယ်နေရာဖြစ်ဖြစ်ဒီဖြစ်ပျက်မြင်ခြင်း တို့ဘာလိုအပ်လဲဟိကောင်းအေးအေးသိထိုင်ကြကြထားဖို့လေလိုအပ်ပါလိမ့်မယ်ဟုတ်ကလားဗျာဟိပြီးတော့အတွေ့အကြံနေမပါဘူးလေလိုအပ်ပါလိမ့်မယ်ဟုတ်ကလားဗျာဟိပြီးတော့ဟိုစကားပြောက်တော့ပြောတာလေဖယ်ရှားဖို့လိုအပ်ပါလိမ့်မယ်အဲကြီးကြီးကြောင်ကြီးလေလိုအပ်ပါလိမ့်မယ်ဟုတ်ကလားဟိုရွာတဲတုန်းကလောက်ခဲ့တာတွေအကုန်လုံးဟိုပယ်ရင်ပူကောင်းပါလေဟုတ်ကလားဗျာဟိုရွာတဲ့စိတ်နဲ့ ဟိုဒီတရက်ဟိုကမ္မထာသိမ့်နဲ့ကြောင်းမြန်ထားပါလို့ပြောပေးထားတာမဟုတ်လား။အဲ့တော့အေးတရားဒီကိုတို့ခုနပြောတဲ့တခြားအာယုန်တွေနောက်ကိုတွေးမယ်ဗျာဟုတ်ကလား။ဒီအပြေးနဲ့လိုက်မယ်ဗျာဟုတ်ကလား။ဒီတယောက်နဲ့တယောက်အာယုန်ချင်းဖလှယ်ကြမယ်ပေါ့ဗျာ။ဒီစကားနဲ့လည်းအာယုန်ဖလှယ်အောင်မှထင်တယ်။ဒါကတော့ဖလှယ်အောင်မှလား။အဲ့လိုဖလှယ်နေလို့ရှိရင်ဘဝင်ငြိမ်မမလား။ဟုတ်ကလားဗျာ။ဟဲ့ဘဝင်မငြိမ်လို့ရှိရင် တို့ဒီဖြစ်စဉ်မြင်နိုင်မှာမလားမေတိမာလန်းကိုမရောက်နိုင်ဘူးအဲ့တော့မေတိမာလန်းကိုဖြတ်မဲ့ဟာတွေတော့မှတ်ထားကြသားဟုတ်ကလားအဲ့တော့မင်းငါဒီဒီမေတိမာလန်းကိုကျင့်ပါရဲ့နဲ့ဘာလို့မတွေ့ကြလဲဆိုရင်အဲအဲ့ဒါဒီဖြတ်ပြီးလို့လို့မှတ်ခဲ့ပါဟုတ်ကလားဗျာဒီကျင့်တော့ကျင့်နေကြတာပဲမဟုတ်ဘူးလားတို့တော့ဒီမှာမတွေ့သူလည်းရှိတယ်တို့သူလည်းရှိတယ်ကိုချင်းဒီဘာလို့လို့လို့မှမသိတာလဲပါသေးဟုတ်ကလားဗျာဟင်ဟင်ထိုင်ရထိုင်ဆိုတော့ငုတ်တော့ကောက်ထိုင်တာဗလားထားရထားဆိုတော့ ဟင်ဟင်ထောင်ပြီးထပြောင်းသွားရောထင်တယ်ဟင်ဒါလည်းပါသေးဗျဟုတ်ကလားဟိအဲ့တော့တို့ဒီအဲ့ဒီဒီခုနကအာယုံနောက်တွေလိုက်ဆိုင်မှုအားကြည့်နေရင်တို့တက်စိတ်ပေါ်လာလိမ့်မယ်ထင်တယ်ဟိဟင်တက်စိတ်ပေါ်လာရင်တို့ထမ်းလာတဲ့မန်ဝင်လာမှာပေါ့အဲ့မန်ဝင်လာရင်ဒီဖြစ်စဉ်မမြင်နိုင်တော့ဘူးဟုတ်ကလားဗျဟင်ပြီးတော့တို့တရားအားထုတ်တဲ့ယောဂီ ဖြစ်လေဖြစ်တာစီတာပေါ့လေတရားလူကျင်စိတ်လည်းရှိနေတတ်တာအတွေးဖြစ်နေရှိနေတတ်ပါတယ်အဲ့တော့ဒီလူကျင်စိတ်ရှိနေရင်တော့တက်စိတ်မပေါ်နိုင်ဘူးလားဒီလိုဆိုမထနိုင်ဘူးလားဗျာအဲထနိုင်တာပဲဗျာဟုတ်ကလားပြီးတော့တရားပေါ်ကိုအထင်ကြီးချင်းမြတ်နိုးခြင်းရောမရှိနိုင်ဘူးလားအဲဒါဝင်နေရင်ဟောစိတ်ဟာပင်ကိုယ်စိတ်ဖြစ်နေမှာမလားအေးထမ်းနေမှာပေါ့ဗျာဟေ့ဒီတရားကိုငါပိုင်အောင်လုပ်မယ်ဆိုတဲ့ဒိဋ္ဌိဝင်ရင်ဟော ထမ်းမှာပဲဗောဗျာဟုတ်ကလားဗျာဟင်ဒီလိုဆိုမိသိမလမ်းပေါ်နိုင်ပါမလားဟုတ်ကလားဗျာဟင်မိသိမလမ်းမပေါ်နိုင်ဘူးမပေါ်နိုင်ခြင်းရဲ့အကြောင်းပြောတာလေဟုတ်ကလားအဲ့တော့တို့ဒီဟိုတရားအားထုတ်တဲ့ပုဂ္ပုဂ္ဂိုလ်ဒီလူချင်းစိတ်ကလေးကိုတတိနဲ့မြုပ်တာပြီးသားမှာဒီဒီမိတိမာလန်ကတတိတလုံးကလွဲလို့ဘာမှလက်မခံဘူးထင်တယ်ဟုတ်ကလားဗျာ တတိတလုံးကလွဲလို့ဘာမှလက်မခံဘူးဟုတ်ကလားဗျလူချင်းလို့ရတာမျိုးမှမဟုတ်ဖ ೇನೆ ဟင်ဟိုလူချင်းလို့ရတယ်ဆိုတာသူ့စီရပစ္စည်းကိုကိုစီရောက်အောင်လုပ်ထားတာရတာလေဒါကသူ့စီရပစ္စည်းကိုစီရောက်အောင်လုပ်ထားမှာမဟုတ်ပဲကိုတည်းရှိတာကြည်တာမဟုတ်လားဟင်မလူချင်းမရတယ်ဟုတ်ကလားဗျဟင်ပြီးတော့မမျောပါနဲ့မျောရင်ချော်မာကြီးတဲ့တရားကပြစ္ဆုတ်ပန်တဲ့ပြနေပါတယ်ဟုတ်ကလားမတွေးပါနဲ့တွေးရင်ဝေးမှာပဲ ဟုတ်ကလားဗျာဟင်တရားကတွေးယူလို့ရတာမှမဟုတ်တာပြစ္ဆုတ်ပန်တဲ့တယ်မှာတတိမိတ်ကြည့်ရမှာတယ်ဟဲ့ဟုတ်ကလားဗျာအဲ့တော့ယောဂီတို့အဲ့ဒီမျောရင်ချောမယ်တွေးရင်ဝေးမယ်ဒီနှစ်ခုလည်းအသေးမှတ်ထားပါမှာဟုတ်ကလားဗျာမိဒီမာလာမပေါ်မှာဆိုလို့ပြောတာပါဟုတ်ကလားဗျာအဲ့ဒီမန်ခန်းနေရင်မရဘူးဟုတ်ကလားဗျာအဲ့တော့တို့ဒီကနေ့တော့အဲ့ဒီမိတိမလမ်းလေးကိုသွားနိုင်အောင်ကြိုးစားကြပါမှာဟုတ်ကလားဗျာ အဲ့တော့တို့မနေ့ကဟိုဆွေးနွေးခဲ့ကြတဲ့အတိုင်းဆိုရင်တမာရီမကင်အုပ်စုထင်တယ်ဟိဟိဟိုအကြောင်းရဖိုက်အားလေးလည်းရှိရမယ်ဟုတ်ကလားအဲတတိလေးရလည်းရှိရအောင်မထင်တယ်ဟုတ်ကလားအဲအကြောင်းရဖိုက်အားနဲ့ဟိုအကြောင်းရဖိုက်အားရဲ့အပူကြောင့်တတိလေးပြီးထားတဲ့နေရာလည်းဒီနေရာမှာထင်တယ်ဟိဒါကိုဒီပင်ရင်တမာတိထင်တယ်တမာရီရလို့ထိုးရှိပါသလားဟိအကြောင်းရဖိုက်အားလေးကြောင့်ဟိုတတိလေးပြီးနေတာသို့မဟုတ် ယောဂီတို့ရှုွက်နာသီဝဆိုရင်နာသီဝကိုရှုွက်ထင်တယ်ဟိတတိလေးကထားပြီးတော့မှတ်ပေးလိုက်တယ်ထင်တယ်ဟိအဲ့ဒီရှုွက်နဲ့အမှတ်ကလေးနဲ့လွတ်ထွက်မသွားအောင်နောက်ကကြောင်းကြဆိုင်အားဆိုတဲ့အတွင်းဝရိယလေးလေဟိဒါလေးရှိနေလို့ရှုွက်တဲ့တတိလေးမြဲနေရင်အဲ့ဒါတမာရီမအုပ်စုထင်တယ်ဟိအဲ့တမာရီမကြီးအုပ်စုသုံးခုဟိုအလုတ်လုံမလုတ် ဟိုလုတ်ချက်အောင်မအောင်ကိုကြည့်ရင်စိတ်တည်ကြည်ကြောင်းဖြစ်တယ်တမာတိနိမိတ်ထွက်မထွက်နဲ့ကြည်ရမယ်မှန်ပါဟုတ်ကလားဗျာဟင်ဟင်ဟိုဝင်လေထွက်လေရှုတဲ့ယောဂီပြီးဝင်လေထွက်လေရဲ့အရင်နိမိတ်တွေ့ရမှာမဟုတ်ဘူးလားဟိုရောက်အောင်ရှာခိုင်းတာမဟုတ်ဘူးတမာတိမက်ကင်သုံးပါအလုတ်အောင်ရင်တွေ့တာကိုပြောတာဟုတ်ကလားဗျာဟင်အဲတို့ဒီတမာတိမက်ကင်သုံးပါကတွင်တွင်လုံနေသလားဟိုဘက်ကဝင်ပဲလို့ထွက်ပဲလို့ဆိုတဲ့တမာတိတိလာမှာပဲထင်တယ်ဟဲ့ အဲလာတော့မှာမဟုတ်ဘူးလားဟင်အဲလာတော့မှာပဲဟောဝင်ပဲလူတွေထွက်ပဲလူတွေအမှန်သိထင်တယ်ဗျာဟင်အဲ့ဒီအမှန်သိနောက်ကနေပြီးဒီနေရာလေးကိုဟိုတတိတဲ့ထိတတိတဲ့တိနေအောင်ထင်တယ်ဟဲ့ဒါကိုသင်္ကပ္ပလို့ဆိုလိုသည်ဟင်ကြားမှာတော့တာမဟုတ်ပါဘူးဟုတ်ကလားဟင်ဟိုထိတော့တိနေအောင်အဲ့ဒီတဲ့ကို ရှင်းကြတာအတိကိုကပ်ပြီးတော့ထားမှာတယ်ဟဲ့ဟုတ်ကလားဟင်အဲသင်္ကပ္ပအကောင်းလာရင် ကောင်းလာဘလောက်တို့လူကျင်တဲ့မှန်ကောမကြနိုင်ဘူးလားညာနိုးတဲ့မှန်ကောငါပိုင်ရလို့မို့မှန်ကောအဲ့ဒီမှန်ကြလာရင်ဟိုသီလကလူလူစင်ကြပြီးမိမိတို့ဒီမှန်ကြတဲ့အတွက်ခန္ဓာကိုယ်ကနူးညံ့သိမ်မွေ့ဖြစ်မလာဘူးလားစိတ်ကောအရင်ကနေအရင်ဖြစ်မလာဘူးလားအေးအဲ့ဒီအရင်ကအရင်ဖြစ်လာအောင်ဒါမှန်ချတာဗျဟင်ရော်ရွာတဲ့သုံးလေးကြပစ္စည်းသုံးမျိုးဟိုဖယ်ထုတ်ပါတာထင်တယ် သို့မဟုတ်ရွာတွေကစူးခဲ့တဲ့စူးသုံးကြောင်းထင်တယ်ဟင်တဏှာယမာနရဲ့ဒိဋ္ဌိရဲ့ဒါထင်တယ်ဟိတိုက်ရွာတွေကစူးခဲ့တဲ့စူးထင်တယ်ဟုတ်ကလားအဲတို့ဟာဒီမစူးပါဘူးရွာတွေတော့ဟုတ်ပါမလားဗျဟောမငင်းမှလည်းဗျမစူးပါဘူးအာခင်ဗျားတို့တွေးပြောတာနဲ့တူပါတယ်ဗျာဟင်အာဟုတ်ကလားဗျာကြောက်ဟာတွေမစူးဘူးထင်တာပါဟင် အဲ့ဒါကဟိုအပေါ်ရအရေးပြားလေးတွေစူတာလားနက်နက်ကြီးစူတာလားဘလောက်နဲ့မဲ့ထင်တော့အာဟာဟုတ်ခလားဗျာဟင်ဟင်အဲ့တော့အဲဟိုကနဲ့တလောက်ဒီကတတိကလည်းထွန်းဖောက်ပြီးတော့ယူရမှာတယ်လေဆိုဖဝါမှာသူနေတဲ့သူရဲ့အတိမ်နဲ့ကြီး၍ဒီကအကလိုက်ရတာမဟုတ်ဘူးလားအေးအဲ့ဒီတိုင်းပဲဗျဒါလေးနဲ့လိုက်ယူရင်တော့ ခန္ဓာဖြစ်စဉ်လေးဘယ်ကရှုရှုတွေ့နေရလိမ့်မယ်ဒါကိုမှန်ကြသွားမှတွေ့မှာတယ်ဟဲ့ဟဲ့မှန်ထမ်းနေကြများယောဂီတို့မိတိမာလံပြောက်မယ်ဟင်ထံဖိတ်ပေါ်ရင်ဟိုရာဖက်ရောက်တော့မှတယ်ဟဲ့ဟင်ကိုထင်မလို့မရလို့ကြားဖိတ်ပေါ်ရင်ဝဲဘက်ပြန်သွားအောင်မယ်ဟုတ်ကလားဗျာသဘောပေါက်ကြပါတယ်ဒါယောဂီတို့တစ်ခါလောက်ရမှာအဲ့တော့တို့ပါတော့ဒီနေရာမှာမမဝင်ဖို့အရေးကြီးဆုံးပဲဟုတ်ကလားဟင် မာမဝင်ကျင်ပါနဲ့မန်ဝင်နေသည်များအမှန်ကိုဘယ်တော့မှမြင်နိုင်ဘူးဟုတ်ကလားအဲတကယ်လို့မန်ဆင်လို့ရှိရင်တော့အမှန်ကသူ့ဟာသူမြင်ကမြင်ရမှာပဲယောဂီတို့ရှာဖို့တောင်းမလိုဘူးထင်တယ်ဗျာဟုတ်ကလားအဲ့တော့မန်မဝင်ဖို့အရေးကြီးဆုံးဟုတ်ကလားအဲ့တော့တို့ရွာထဲမှာရှိခဲ့တဲ့သူသုံးယောက်မှာဟင်ရွာတဲကတော့ဟင်ယောဂုထုပစ္စည်း နာဝတ္ထုပစ္စည်းလူချင်းစိတ်အားကြီးမှရတာတယ်လေအဲ့တော့လူချင်းစိတ်အားကြီးနေတဲ့ပုဂ္ဂိုလ်ဟောဟိုတဏှာမှမဝင်နိုင်ဘူးလားဟင်ထောင်တော်တဲ့ကြွမှုရှိတာဗျာဟင်ပြီးတော့သူပစ္စည်းတစ်ခုပေါ်ကိုတက်မဲ့ဖြစ်ဖြစ်တက်ရှိဖြစ်ဖြစ်လက်ထက်ရောက်လာလို့ရှိရင်ဟောဒါလေးပေါ်အထင်ကြီးမှုညနှုံးမှုမဖြစ်နိုင်ဘူးလားအဲ့ဒီခါကျရင်ဟောမာနမှမဝင်နိုင်ဘူးလားဗျာဟုတ်ကလား အဲ့ဒီလက်ထဲရောက်တဲ့ပစ္စည်းတွေဒါတော့ငါပိုင်တယ်ငါပစ္စည်းဒီလိုလည်းဖြစ်နိုင်ပါတယ်လက်ထဲမရောက်ခင်ဆိုရင်လည်းဒါကိုငါပိုင်ရမယ်ငါပစ္စည်းဖြစ်ရမယ်ဒီလိုကောင်းဖြစ်နိုင်မှာလားအဲ့လိုဖြစ်နေရင်တော့ဒိဋ္ဌိမှာမဝင်နိုင်ဘူးလားအေးဒီမှန်ရှိနေတယ်မြတ်တို့ဒီမှာခန္ဓာကိုယ်တီတောင့်တင်းခံနေမှာလေအဲ့တော့တဘာဝဟိုဒါလေးပါတို့ရဲ့တိုက်ခိုက်မှုကြောင့်ဟုတ်ကလားဗျာသင်္ခါရလေးမျိုးတို့ရဲ့ပြုပြင်မှုကြောင့်ဟုတ်ကလားဗျာ ပြီးတော့ယောဂီတို့စားသုံးထားတဲ့အာဟာရတွေရဲ့ခြောက်ခြားမှုကြောင့်ခန္ဓာတွေမှာ ဖြစ်နေတဲ့ဖြစ်တင်တွေကိုတို့မမြင်နိုင်ဘူးတင်းခံနေပြီဟုတ်ကလားဗျာအဲ့တော့တို့ဟိုရွာတဲ့ပြောလို့ရှိရင်တော့ဟိုမာနဆိုတာပါဠိလိုပြောတာဟုတ်ကဲ့ဗမာတော့ဗမာတို့တော့ညနှိုးခြင်းဆိုလိုတယ်ဘာလို့ညနှိုးတော့မေးရင်ထင်ကြည့်လို့ဟုတ်ကလားဟဲ့ညနှိုးတာမှလည်းအထင်ကြည့်လို့ဟုတ်ကလားအထင်ဆိုတဲ့က တိတိပါပါခွဲခွဲခြားခြားမသိတာပြောတာပါအထင်ရောတာမှာဟုတ်ကလားအဲ့ဒီအထင်ကသူ့ရှိတာတဲ့ကြီးနေရင်ထင်ကြီးတယ်ဖြစ်မှာပေါ့သူ့ရှိတာတဲ့သေးနေရင်အဲဒါပဲလေအဲ့ဒါတိတိပါပါခွဲခွဲခြားခြားမသိတဲ့ပုံကူတွေဖြစ်လို့ဖြစ်တာရှိတာမာနလေဟုတ်ကလားဗျာအဲ့တော့ကိုကိုကိုကိုเจ้าမသိတဲ့ပုဂ္ဂိုလ်ကကိုကိုကိုဟိုမြန်လို့ပြီးတော့ထင်ကြည့်ပြီးတော့ထံသိမ့်မပေါ်နိုင်ဘူးလားဟုတ်ပါဘူးဟုတ်ကလား သို့မဟုတ်ဟိုကိုလင်အာကိုပြီးကိုမယာအာကိုပြီးတော့ဟောညာနိုးမှုဖြစ်လာပြီးမယာသောမယာမှန်လင်သောလင်မှန်ဟောမတက်နိုင်ဘူးလားဟဲ့ဒီလိုလက်တက်နိုင်တာပဲပစ္စည်းရှိတဲ့ပုဂ္ဂိုလ်ကဒီပစ္စည်းမြဲလာပြီးထင်ပြီးဟိုပစ္စည်းသောပစ္စည်းမှန်ဟောမတက်နိုင်ဘူးလားအတက်မှာပဲဒါလေဟိုဒီတိုင်းပဲဗျာဟိုသာသမီအာကိုတဲ့ပုဂ္ဂိုလ်ကသာသမီထင်ကြည့်ပြီးဒါသောသားမှမတက်နိုင်ဘူးလားအဲ့ဒီရွာထဲမှာအဲ့ဒီမှနေတက်တော့ ဘာမှမြင်နိုင်တော့ဘူးဘာမဆိုငါသားဘက်ကသားမယ်ထင်တယ်ဟိဘာမဆိုငါသမီးဘက်ကသားမယ်ထင်တယ်ဟိဘာမဆိုငါဘက်ကသားမယ်ထင်တယ်ဟိဒီစိတ်နဲ့တို့ရွာတဲ့လေခဲ့တယ်အဲတော့သာသောသာမှန်တဲ့တလူရိတ်တာတဲ့လာတော့တရားသောတရားမှန်ရောတက်ပေါ်ဘူးတမတက်လားဟင်ဟောခမရတို့ဝန်းလို့စီကျွေးတာဝန်းတက်စီဖြစ်နေ ဝန်နှုတ်သေးလားဝန်တက်သေးလားအာမန်တော့မပါသူဒီကြမှာမန်တက်နေဟုတ်ကလားဗျဘာဖြစ်လို့တော့ခင်ဗျာတရားထင်ကြီးနေလို့မှန်ပါဗျာထင်ကြီးနေလေဟုတ်ကလားအင်းတရားထင်ကြီးလို့အဲ့ဒါခင်ဗျာမန်တက်နေတာတရားကသူသဘောသူဆောင်နေဖြစ်တယ်လေကြနေတာပဲဟုတ်ကလားမှန်ပါဟင်သိဖြစ်တယ်လေဟိုရုပ်ဖြစ်ပြီးမိပြနေပါတယ်စိတ်ဖြစ်ဆင်းကြီးတဲ့တက်တက်လက်ပြနေပါတယ်ရှိနေပါတယ်တရားထင်ကြီးလို့အဲ့တော့တို့ ကတုံးဆိုတာတွေ့ဘူးလားဘယ်မှာတွေ့ဘူးလို့တော့ခလားတွေ့ဘူးလားခေါ်ရမေးလို့ရအောင်ခက်ဟောဖြေရခဲ့လေခင်ဗျကတုံးမတွေ့ဘူးနဲ့တူပါတယ်ဒါတွေဟင်ဟောဟောဗျာဟိုကတုံးနေတာဘာလို့ယူတုံးများဘယ်လိုလဲရှေ့မှာထိုင်ဆိုတာအဲ့ဒါကတုံးလားဟောဗျာဟောဘယ်တော့ဒီဘောကတုံးထင်တာဟုတ် နဲ့လောကရောမယ်ခင်ဗျားတို့တော့ဟင်တော်ရတို့တန်ဃာတို့ဒီခေါင်းဖို့ကျင်နေဦးမယ်ဟာငါကတုံးပြောတာထင်ဟာလို့ဟင်ကတုံးလို့ခင်ဗျားတို့ရှိသလားဗျရင်းကြီးတို့ကြောင်တာပြောတာရှိတာကတုံးမြင်ဘူးလားဟောပြမလို့ရအောင်ခင်ဗျားမြင်ဘူးတယ်ဆိုလို့ပြောတော့ရှေ့မှာထိုင်ကြည့်တာလည်းပြောသေးကတုံးဘူးလားကတုံးလည်းလို့ရှိလားဘာကိုပြောတာတော့ဗျာ ရင်းကြီးလို့ပြောင်းတာပြောတာဟုတ်ကလားဗျာခဏကဒုံလိုက်ရှာနေဟုတ်ကလားဗျာကဒုံလိုက်ရှာနေလေရင်းကြီးလို့ပြောင်းတာပြောတာတရားလည်းလိုက်ရှာမနေနဲ့ရင်းကြီးရင်ပြောင်းပြောင်းရှင်းရှင်းကြီးပါဟုတ်ကလားဗျာရုပ်ပြီးဖောက်ပြန်လာတော့တဘောဟုတ်ကလားအဲနှခေါင်းသားကြည့်ပါလားဗျာတဖော်ဝတေးရင်းနဲ့ဒါမဖောက်ပြန်တာဟုတ်မဟုတ်ဘူးလားဟင်ဒါဖောက်ပြန်တာမဟုတ်လို့ဘာလို့ပြောချင်တယ် နံလီတိတတော်သဘောမဟုတ်ဘူးလားဟုတ်ကလားဗျာဟဲ့နံကလည်းတိပေးနေရတာပဲမဟုတ်ဘူးလားဟုတ်ကလားအဲ့ဒီတိတဲ့နံကဝင်ဖြစ်လို့ရသလားတော့ဖြည့်နေတဲ့ယုတ်ကထသိလို့ရသလားသူ့လို့သူလို့ပြနေတာပဲဗျာခင်ဗျအဲ့ဒါကတုံးပဲခင်ဗျဟုတ်ကဲ့ရင်းကြီးကြောင်ကြောင်ရှင်းရှင်းကြီးပါဆိုဟုတ်ကလားဗျာအဲ့ဒါခင်ဗျားတို့ကတုံးလိုက်ရှားနေလို့ဒုက္ခရောက်ဟုတ်ကလားအဲ့ဒါတက်စိတ်ကြီးနဲ့ အဲ့တော့တရားကိုထင်ကြည့်ရင်အဲဟိုတစ်ဖက်ကိုထင်ကြည့်ရင်စိတ်ဒီဟိုတစ်ခုပဲရှိတယ်နှစ်ခုမရှိဘူးတရားထင်ကြည့်ရင်ကိုယ့်ကိုယ်ကိုထင်ပေးအထင်ပေးနေတာကြဗျာဒါလည်းပါပေးထင်တယ်ဟိဟင်ဟင်အဲတရားအားထုတ်ရမယ်ဆိုတဲ့မျက်နာလေးကိုငယ်သွားဟင်အသေးလေးကိုသေးကြုံသွားတယ်ထင်တာဘယ်လိုထင်လို့ဟိဟင်ဆန္ဒနိုင်နေမောင်ခိုးအိုကြီးခေါ်လိုက်ရင် နေမောင်းတန်နဲ့ငှက်သုံးတန်ဘယ်ကတာတော့ဟင်ဟင်ဟိုတစ်ချက်တန်ပြောတာမဟုတ်ဘူးဖက်နှစ်နာရီတန်ပြောတာဟုတ်ဟင်ဟင်ဟိုထိုင်တန်ရရင်ဘယ်လိုနေတော့ဟိဟင်ထတန်ကတော့ခင်ဗျားတို့ဒုတိတာရှိမှာပါဟုတ်လားထိုင်တန်ပြောတာပါဟုတ်ကလားဗျာဟင်ဟင်ဟိုကဟိုခိုးအိုကြီးဘက်ကနေမောင်းကြီးကဒုံဆိုတာနဲ့ဟိုဟာလာဝင်းကြီးလဲတိုးဘူးဆိုသွားတာ ဟုတ်ဗျာဟောတရားအထင်ကြီးတော့ကိုယ့်ကိုယ်ထင်ပေးဗျဟုတ်ကလားအထင်ပေးရင်အားငင်မသွားဘူးလားအဲ့ဒီပုဂ္ဂိုလ်ဟာကြားသိဖြစ်နေပြီမြင်နိုင်ဘူးခဏဟုတ်ကလားဗျဟင်ဟင်အဲ့ကြားသိဖြစ်သွားပြီအဲ့ဒါတက်သိမဟုတ်ဘူးအဲ့တော့ကြားသိကြီးနဲ့လို့လို့မရတော့ဟိုသူများတွေတော့ဘယ်လိုဘယ်လိုလျှောက်တယ်ဘဲကတော့ဘက်နဲ့ဘက်နဲ့ငါတော့ဘယ်လိုဘယ်လိုဆိုတော့ထံသိပေါ်လာသွားဦးမယ်ဟင် ဟုတ်ကလားဗျာဟေးဒိုတဲတော့ဒီလိုရှိပါဦးအာမရှိပါဘူးဗျာကျုပ်တတ်ပြီလို့ပြောတာပါဟေးကြည့်လားဘယ်လိုဗျာအာမရှိပါဘူးပြောပါရဲ့ဆိုအဲ့လိုဖြစ်နေတာတော့ခင်ဗျာဟုတ်ကလားဗျာအဲ့ဒါဟောတစ်ဖက်ကိုထင်ကြည့်တော့ဟောကိုယ့်ကိုယ်ထင်သိနေတာတဲ့ကိုယ့်ကိုယ်ထင်ကြည့်တဲ့ပုဂ္ဂိုလ်သူများထင်သိနေတာတဲ့အဲတစ်ဖက်ဖက်ရမယ်နှစ်ဖက်မရဘူးဟုတ်ကလားသူ့ထင်ကြည့်ကိုယ်ထင်ကြည့်မှဖြစ်နိုင်ဘူး ဟုတ်ကလားဗျာကိုယ်ထင်ကြည့်ရင်သူ့ထင်သေးမှာပဲဟုတ်ကလားဗျာအဲသူ့ထင်သေးရင်ကိုယ်ထင်ကြည့်မှာပဲတတ်ထုံးတာမယ်ဟုတ်ကလားဗျာအဲ့တော့တရားရဲ့လို့ထူးမရှိပါဘူးဟုတ်ကလားဗျာသူ့သဘောလေးနဲ့သူသူ့တတ်တည်လေးနဲ့သူကြနေတာပြောတာပါငရုတ်တီးမှာလည်းငရုတ်တီးတရားဟောနေပါတယ်သူ့ရဲ့တတ်တဲ့တတ်တည်လေးကြနေတယ်ဟဲ့ဟင်ဟဲ့ငရုတ်တီးရတဲ့တရားဟောတာပဲဗျထင်ရက်ကလည်းတရားဟောပါတယ်ဟုတ်ကလားသူ့ရဲ့ခြုံတဲ့တတ်တည်လေးကြနာတယ် ကျုပ်တတိကဟောလို့ရှိပြကျုပ်ကဟောလို့ချိုတရားနဲ့ကြာနေတာပဲဗျာအဲ့တော့ခင်ဗျားတို့ငရုတ်သီးတရားနာလဲရိပ်မိရင်တွေ့နေပါလေထင်ရတရားနာတော့ဟောဗျာအဲရိပ်မိတွေ့ပါလေဗျာဟုတ်ကလားဗျာအဲ့တော့တို့မမထံဖို့အရေးကြီးတော့ဟုတ်ကလားဗျာဟင်အဲ့တော့မန်ဘကြောင့်ထံလို့တရားပေါ်အထင်ကြီးလို့ညာနိုးလို့အထင်ကြီးစိတ်နဲ့လိုက်နေလို့ဟုတ်ကလားဗျာ အဲ့တော့ဒုက္ခသဘာဝဖြစ်စဉ်လေးဘောကောင်းအေးအေးသိထိုင်ကြတာနဲ့ကြည့်နေရမှာပဲထင်သလားမှန်ပါဗျာဟင်တို့ဘာထုလုပ်ဖို့လိုသေးရောဟုတ်ကလားတို့ဒီပရမဆိုတာလဲပြစ္ဆုတ်ပံတဲ့တယ်ပဲတွေ့တယ်ထင်တယ်ဟဲ့ဝင်ရင်ဝင်လုံးသေးသေးလေးပဲတွေ့ပါလိမ့်မယ်ဟုတ်ကလားဝင်တဲ့အကြောင်းသိချင်ရင်ဝင်လုံးသေးသေးလေးကြည့်နေရမှာထင်မလားဟင်ထွက်တဲ့အကြောင်းသိချင်ရင်ထွက်တုံးသေးသေးလေးဒါလေးကြည့်နေရမှာထင်တယ်ဟဲ့အဲ့ဒီမှာမမဝင်အောင် ဒါလေးနဲ့ကြည့်နေရမယ်ဟုတ်ကလားဗျာဟင်အဲ့တော့ဒီမာနသာတို့ကတတိဝင်ရမှာထင်တယ်ဟဲ့အဲလူကျင်စိတ်အစာဝရိယဝင်ရလိမ့်မယ်ထင်တယ်ဟဲ့ဟုတ်ကလားဗျာအဲငါးပိုင်းငါးဆွဲအစာတို့ကတိမှုလေးဝင်ရမှာထင်တယ်ဟဲ့ဟုတ်ကလားတို့စာလို့တော့အာတာပိသာမသာနောတတိမာမာတတိပဒနာတို့မှာသူကသုံးချက်ဖရားကဆင့်ဟောထားတယ်အာတာပိဆိုတဲ့ကြောင်းကြဆိုင်အားလေးထင်ဟဲ့ တမ္ပာနောဆိုတာသိမှုလေးပြောတာထင်တယ်ဟိဟုတ်ကလားဗျာအဲ့ဒီသိမှုလေးကကိလေသာနဲ့မရောမရှက်တက်တက်တော့သိမှုလေးထင်တယ်ဟိမှတ်လိုက်လို့နောက်ကတိတိလိုက်နေတာလေးပဲကိလေသာနဲ့ရောတယ်မရောပါဘူးဒီတိလေးပဲရှိနေရမလေဟုတ်ကလားတွေးပြီးတော့မဖြစ်စေရပြေးပြီးတော့ဖြစ်စေရဟုတ်လေအဲ့တော့ဒီတစ်ချက်မှတ်လို့တစ်ချက်ဟိုသူ့မှတ်တဲ့နေရာရဲ့အကြောင်းလေးသိပြီးနေတာတွေကဘယ်ကိလေသာနဲ့မှမရောပါဘူး သူ့မှာမမဝင်နိုင်ပါဘူးဟုတ်ကလားဗျာဒီအပီလေးရှိနေရပါမယ်ဟုတ်ကလားကိုဘက်ကပြတဲ့ဘက်ကဒလဇပြရင်ကြည့်တဲ့ဘက်ကတတိကလည်းဒလဇကြည့်နေရပါလိမ့်မယ်ဟုတ်ကလားသူစေသဖို့အရေးကြီးဆုံးဟုတ်ကလားဟင်ခုနပြောတဲ့ဟိုမိသိမလမပေါ်သေးတဲ့ယောဂီများဟာစေသဖို့ကိုအဓိကထားသုံးပေးပါဟုတ်ကလားဗျာဟင်ဖြစ်ပျက်ကိုမမြင်သေးတဲ့ပုဂ္ဂိုလ်လေး စိုးလိုက်အားကိုမသုံးပါနဲ့ဟုတ်ဟုတ်ကလားဟင်ဟိုတို့တမာရိယပညာကူးတဲ့ခါကျရင်စိုးလိုက်အားကိုသုံးရပါလိမ့်မယ်ဟုတ်ကလားဟင်တီလာကနေတမာရိကူးတဲ့ယောဂီများကြတော့စေစာအားကိုသုံးရပါလိမ့်မယ်ဟုတ်ကလားဗျာတွင်တွင်ကိုစက်နေရမှာဘယ်လောက်စားရမလို့တို့အိမ်မိုးတစ်ခဲတို့လို့ပြောခဲ့ပြီးထင်တယ်ဟဲ့ဟင်အိမ်မိုးတစ်ခဲတို့အဲ့လောက်ကိုစက်နေထက်နေရမယ်ဟွန်းဘယ်လောက်စားထားမှာတော့ဆိုမနဲ့နိုးထားခြင်းကစားပြီး ညနားချိန်ဒီအောင်တယ်ဟဲ့ဆက်ရှင်းနာရီဟင်ဒီလိုမှမှသာငါးပြားနှစ်ခုပေါင်းမှဆယ်ပြားဖြစ်မှာပေါ့ဟင်အမှတ်တွေစနေမှမှအားစွာထွက်လာမှတယ်ဟဲ့အဲ့ဒီမှအားထွက်လာမှမှတ်ချိန်တက်လာမှတယ်ဟဲ့အဲ့ဒီမှတ်ချိန်တက်လာမှမှညာလို့ခေါ်တယ်တမာရညာခုနဖြည့်ဖြည့်ညင်နေတဲ့ညာပေါ်မယ်ဟုတ်ကလားဗျာအဲ့တော့ဒီဟိုလူကျင်စိတ်တဏှာတဏှာဟဲ့ဟင် ပြီးတော့အထင်ကြီးသိမာနထင်တယ်ဟိငါပိုင်ဖြစ်လူသိဒိဋ္ဌိထင်တယ်ဟိအဲတို့စိတ်ကိုထံသိဖြစ်စေနိုင်တဲ့ဒီသုံးမျိုးကိုတို့ဒီဘက်ကတတိရဲ့ဝရိယရဲ့အတိရဲ့ဒါလေးနဲ့လဲသုံးရမှာထင်တယ်ဗျာဟုတ်ကလားဟိဟိုဟာတွေကနင်းနေလေးစုတာလားများများကြီးစုတာလားအဲ့တော့ဒီတို့ဒီဟိုတို့အသုံးကြောင်းကဟောဟိ တော်တော်လိုက်ထိုးဖဝနာမှာပေါ့ဗျာဟင်ဟင်ဟင်ဘယ်လိုနားနေမှာပေါ့ဗျာခံနိုင်မမလားအာဟုတ်ပါမလားဗျာအဲမခံနိုင်နဲ့မနှုတ်ခဲထားတာကောင်းပါတယ်လေဟုတ်တယ်လေဟင်ဘယ်လိုမနှုတ်ပါနဲ့နားမဟာဗျာနှုတ်ဟင်ဟင်ဟာခုနတော့နာမခံနိုင်ဘူးခင်ဗျာပြောသေးဟုတ်ကလားဗျာဟင် အဲ့တော့သွဲစိတ်နဲ့မှတ်စိတ်နဲ့နယ်လူနေတဲ့ချိန်ပင်မဆုံးချိန်မှာဟုတ်ကလားဗျတို့တော့ဒီပင်မစိတ်ကတော့တွင်တွင်ထင်တယ်ဟဲ့စေစာအားစေစာအားအရေးကြီးဆုံးပဲတွင်တွင်သူ့ဘက်ကအားပါလာရင်ဟိုဘက်ကအလိုလိုနေရင်ပြောကြသွားတာပဲဟုတ်ကလားဗျာအဲ့တော့မမဝင်ဖို့တို့အရေးကြီးဆုံးဟုတ်ကလားဗျာအဲ့တော့မဝင်နေတော့ဟိုတို့ဟိုရှူလိုက်တယ်ဗျာအဲတချို့ယောဂီများလာလျှောက်ပါတယ်ဝင်မှန်းကိုမသိတော့ဘူးတဲ့ဟုတ်ကလား ဟင်းဝေမန်းကုန်တည်တော်ဘူးတဲ့ဗျနောက်တော့ကခံသိပ်ပေါ်နေရင်တို့စိတ်ကစီးလုံးမှုမရှိတော့ဘူးစိတ်စီးလုံးမှုမရှိတဲ့ယောဂီဟာဝင်ဝင်ထွက်လို့မစီးလုံးတော့ဘူးလေအဲ့တော့ဝင်တယ်လို့လာမှလည်းရတာဝင်မမသိတော့ဘူးအဲ့ဒါခံသိပ်ရဲ့လက္ခဏာဗျာဟုတ်ကလားဗျာဒါမှမဟုတ်လို့အဲ့ဒါကြီးပေလို့လို့ရှိရင်ဘောဟာဟာကျဲတောက်တောက်နဲ့ဟိုမီးလိုက်မညီတဲ့ဖေးဘောလေးခွာရှာရတယ်လို့ဖြစ်လိမ့်မယ်ဗျာဟုတ်ကလားအဲ့ဒါမန်ခမ်းနေတယ်လို့ ခေါ်တာဟင်မာနရဲ့လက္ခဏာပြောပါဗျာအဲ့ဒါဟုတ်ကလားဗျာဟင်အဲဖြစ်လာတော့အဲ့လိုဘောဟာဟာကျေတောက်တောက်ကြီးဟင်အေးအဲ့ဒါသိထိုင်နေကြတာမန်ထနေတာခေါ်တယ်ဟုတ်ကလားဗျာဟင်အဲ့ဒါမဖြစ်ရအောင်ကိုဟောတို့ဝင်လေထွက်လေလေဒါလေးခေါင်းအေးအေးသိထိုင်ကြတာနဲ့ပွဲကြီးဓမ္မတယောက်ကဲတို့တို့သူတို့ပြောထားတာထင်ဟင်တကားကုန်း အဲပွဲကြီးသမားသည်သူ့ခေါင်းအေးစိတ်ထဲကြာနေသူပြသမျှကိုမလွတ်တမ်းကြည့်ရုံကလွဲလို့ပါရှိတော့ဟဲ့ဟုတ်ကလားဟင်ဘာရှိသူပြတာကြည့်နေရုံမှရှိတယ်ဟုတ်ကလားလားဟင်သူသူပြပြတာလေကြည့်နေဆုံးအောင်ကြည့်ရင်ဇာလောင်းဆုံးရင်ဇာယူဆိုတာလဲတမဲပဲလေဟုတ်ကလားဇာလောင်းဆုံးအောင်ကြည့်ဒါဆိုဇာယူလဲတမဲမဟုတ်ဘူးလားဗျာဟုတ်ကလားဗျာ ဟင်တို့အဲ့ဒီတိုင်းလေးကိုဒီမှလဲခေါင်းအေးဖို့အလွန်ရေးကြီးဗျာဟုတ်ခလားခေါင်းအေးရင်ရင်ခုနသူပြောခဲ့တဲ့ဖူးလေးတီအကုန်လုံးမြုပ်ထားခဲ့ရမှာထင်တယ်မှန်ပါနှုတ်လို့မရမြုပ်ခဲ့ရမှာထင်တယ်ဟိတတိနဲ့မြုပ်ဟုတ်ခလားဝရိယနဲ့မြုပ်အတိနဲ့မြုပ်ဒီလိုထင်တယ်ဟိအမြုပ်ထားခဲ့ရမယ်ဟုတ်ကလားဗျာအဲ့ဒီသူဟိုဘက်ကတစ်ဖက်ကမြုပ်တလောက်ဒီဟာဖြစ်စဉ်လေးကသူ့ဟာသူပေါ်ရတာမရှာနဲ့ဟုတ်ကလားမမျောမမျောနဲ့ဒီလိုပြောတာတယ် ညှော်ချော်မယ်သူဟာသူဘဝမှာထင်တယ်ဟိဟိသူဟာသူဘဝမှာဗျာဖြစ်စဉ်လေးတွေသူဝင်ဟိုဝင်လာလေးရဖြစ်စဉ်ထွက်ထွက်တာလေးရဖြစ်စဉ်ဟုတ်ကလားဒါတို့တဘာဝရှိပြီးသားကြီးတို့ရှာဖို့လူသေးလားဟိအဲ့တော့တို့ပွဲကြီးသမားဒီပွဲကြီးသမားလို့စိတ်ထားပြီးကြည့်ပြရပွဲကြီးသမားကဇာကုံမောတက်ပြီးတော့ဒါရီဒါလုံနေရင်ဟောဟိဒါကြီးဆရာဟောလုံနေသေးလား ဒါရိုက်တာဟောလုပ်နေသေးလားမလုပ်ဘူးလားဟင်ဟာဗျာခုနမလုပ်ဘူးလည်းပြောသေးခင်ဗျားတို့ဟင်တကားဟိုပွဲကြီးသမားကလည်းသူပြတာကြည့်ပြီးတော့ဇာတ်ကောင်ကြည့်ပြီးဇာလန်းသိကျင်တာမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့ဇာတ်ကောင်ကြည့်ရင်းချင်းနဲ့တခါတလေယောဂီတို့ရှေ့ဖေးပေါ်လေကလေးဖွာချရရလို့ဟင်မိလိုက်ရတဲ့ဖေးပေါ်လေကလေးကြတော့လက်ကချခြင်းသေးလား အဲ့ဒါလေးကြတော့တဲ့ตาရစိတ်ကလေးနဲ့မိန်နေတာပြီဗျာဟင်ဒီလိုဆိုလက်ဝဲလာလဲရလားဟဲ့လက်ဝဲပဲရောက်ပြန်ပြီခမရတို့ဟင်ဟုတ်ကလားဟင်အလဲလမ်းနဲ့ဆိုသွားတာအလဲလမ်းပေါ်တာတော့မှွေးလိုက်တာနေဟုတ်ကလားအဲ့တော့ခမရတို့ဟိုကြည်မတ်တဲ့မင်းသမီးအပြောကောင်းပြကောင်းလို့နင်းတော်တယ်ငါအိမ်လိုက်ခဲ့လို့ခေါ်လို့ရသလားမရပါဘူးဟုတ်ကလား မင်းသားလေးကအပြောကောင်းအကကောင်းလို့ရှင်တော်တဲ့ကျုပ်လိုက်ခဲ့ခေါ်လို့ရသလားကြည်ယုံတော့တော်ရောဘောစာလန်းသိချင်တာကိုဟုတ်ကလားဟင်ဗာရဏိတာပြီဗျာအဲတခါတလေစိတ်အထိုင်မကြလို့ရှိရင်တော့အင်းတင်းတင်းကြတတအောင်တောင်တောင်နဲ့လာပြီထင်ဗျာဟင်ဟုတ်ကလားဗျာဟင်အဲဒီခါကျတော့ဂျေနလာဗျာဟင် အဲလျှောက်တဲ့ယောဂီများလာလျှောက်ပါသေးတယ်အဲ့ဒီအချိန်များဆိုနာယီကနောက်ကျတယ်ထဲနေဟင်ဟင်ဟိုထိုင်ကောင်းတဲ့အချိန်လေးကျတော့နာယီကတနာယီဆိုတာဟိုမိနစ်ပိုင်းလောက်လို့ထင်သွားကိုကကျတော့လေနာယီကြီးနောက်ကျတယ်ထင်တယ်ဆိုတော့ပေပြီးချုပ်ပြီးဟုတ်ကလားဟိုနာယီအာယုံပြူတိုင်းသူကစက္ကန့်နဲ့သွားနေဆိုတော့စက္ကန့်နဲ့ပြီးနေတော့ကြာတဘောဗျာကြာတဲ့အချိန်ကစက္ကန့်နဲ့မှမပြီးတော့ညံတဘောဗျာဟုတ်ကလား နာရီအာယုံပြုလေးသူကစက္ကန့်နဲ့သွားတော့ခင်ဗျားတို့စက္ကန့်နဲ့ပဲပြီးနေရမှာမဟုတ်ဘူးလားအဲကြာသဘောဗျာကြာတော့လေတနာရီမထိုးမကျင်အောင်ပြီးအင်းပြီးတင်ပြီးချုပ်ပြီးဘယ်ပဲရောက်ပြန်မလို့ဟုတ်ကလားသွားပြန်ရအဲ့တော့သူဒီခါထိုင်ရတော့ထိုင်ကောင်းပန်ွာဆိုလာဦးမှာခင်ဗျားတို့ဟင်လာပြန်ရောဗျဟုတ်ကလားဗျဟင်အဲ့တော့သူ တို့ဒီငါ့ကိုကောင်းအောင်လုပ်ခိုင်းတာမဟုတ်ဘူးဆိုးအောင်လုပ်ခိုင်းတာမဟုတ်ပါဘူးကောင်းရင်အကြောင်းခံရှိတယ်လေဟင်လက်ခံရင်ကောင်းတာမဟုတ်ဘူးအကြောင်းခံရှိပါတယ်တရားသူကြီးစစ်တယ်ဆိုတာအကြောင်းပေါ်အောင်စစ်ပါတယ်လို့ပြောခဲ့ပြီးသားထင်တယ်ဟင်အဲ့တော့ကောင်းပုံကောင်းကြီးသိစေချင်တာပါကောင်းအောင်လုပ်ခိုင်းတာမဟုတ်ဘူးဟုတ်ကလားဆိုးအောင်လုပ်ခိုင်းတာလည်းမဟုတ်ပါဘူးဆိုးတာလည်းအကြောင်းရှိတယ်လေဟုတ်ကလားလက်ခံနေတဲ့ဆိုးတာမဟုတ်ပါဘူးအကြောင်းခံရှိလို့အကျိုးပေါ်လာတာမဟုတ်ဘူးလား အဲ့တော့လေတို့သိုးပုံဆိုးနေမြောင်ကြည့်ရမှာတယ်ဟဲ့ဟုတ်ကလားဗျာအင်းအဲ့တော့သိုးတာကြီးတွေ့တော့ဟောဇက်ကောင်ကြည့်ပြီးတို့ဇာလန်းပြေးချင်တာမဟုတ်ဘူးလားအဲ့တော့လူချမ်းကနှိမ့်ဆက်အကောင်လို့ဟိုနှိမ့်ဆက်ရမလားဆိုတော့ရဲသွားတိုင်လို့ရသလားမရပါဘူးဗျာသူ့ကိုခဲနဲ့ပြင်ဟောမရပါဘူးဗျာကိုကဇာလန်းကြည့်ချင်တာပါဇက်ကောင်ကိုသွားတော့မစင်စားနဲ့တဘောပေါက်လား သူ့ဖြစ်ပြရေးဆိုတဲ့ဖြစ်ပျက်ကိုသိကျင်တာမဟုတ်ဘူးလားအဲ့တော့သူဟိုဟိုရှူလို့ဆိုင်လို့ကောင်းနေတဲ့ချမ်းသာနေတဲ့ချင်းဖြစ်နေတဲ့ယုံနာဖြစ်ပျက်နဲ့ဆင်းရဲနေတဲ့ချင်းဖြစ်တဲ့ယုံနာဖြစ်ပျက်တူပါမလားအဲ့မတူဘူးအဲ့ဒီမတူတာလေးသိသိကျင်တာအဲ့ဒါသာလားမယ်ဟုတ်ကလားဗျဟင်အဲ့တော့တို့ဘယ်နေရာကဗျဗျဒီသိုးတာပေါ်လေမိသိမလန်းဖောက်ရမှာပဲထင်တယ်ကောင်းတာပေါ်တော့ဟောမိသိမလန်းဖောက်ရမှာပဲဟုတ်ကလား အဲ့လိုမိကြီးမှလမ်းဖောက်ချင်ရင်ကျွတ်တို့ဘက်ကကြည်ုံတက်တဲ့နေသားမှာဟင်ကြည်ုံတက်တဲ့နေရင်ဟိုတဏှမှာငေါဝင်အောင်မလားဝင်ပါဘူးမာနမှာငေါဝင်ပါဘူးဒိဋ္ဌိမှာငေါဝင်ပါဘူးဒီလိုဆိုအရှိရှိတိုင်းသူ့ဖြစ်ပြည့်မမြင်နိုင်ဘူးလားအေးဒါသေးတယ်အဲ့တော့မမဝင်မာနဲ့ဟုတ်ကလားမာဝင်နေကလားတို့အမှန်မြင်ဖို့ခဲရင်လေဟုတ်ကလားအဲ့မန်ဆင်သွားရင်အမှန်ကသူ့ဟာသူတဘာဝ ပေါ်လွင်ထင်ရှားလာပါလိမ့်မယ်ဟုတ်ကလားဗျသူတို့ဒီနေရာလေးဟိုဖရာလက်ထက်ကဥပမာလေးပြောကြပါစို့သူတို့အင်ကုလိမာလာတော့ကြားဖို့ထင်တယ်ဟုတ်ကလားဗျတတ်ကြဘူးပါဗျသူကတို့ဟိုကောသလတိုင်းခေါ်မှာပေါ့လေတောက်ထိပ်ဒီလိုပြောမှာပါအဲ့ဒီကကောသလမင်းကြီးရဲ့အကြံဘေးခေါ်မှာပေါ့ဗျာခုခေတ်တော့အိမ်တော့ဘရောဟိတ်ပေါ့သူဇနီးကမွေးတာ သူမွေးတဲ့မွေးတဲ့ချိန်ကြတော့တို့ဟိုဘက်ကလက်နဲ့တိုက်ဒီမှာရှိတဲ့ခရမီကြောက်တွေအကုန်ပေါက်ကွဲကုန်အဲအဲ့ဒီပေါက်ကွဲတဲ့အတွက်သူ့ကိုဟိုအဲ့ဒီဘုဗ္ဗနမိတ်ကိုအစွဲပြုပြီးဟိန္ဒကဆိုနာမည်နဲ့တာသူ့နာမည်ဟိန္ဒကအင်္ဂလိပ်မှာလားမဟုတ်မူရင်းနာမည်ဟုတ်ကလားဗျအဲအဲ့ဒါနဲ့ကြီးတဲ့ကာလကြတော့တို့ရှေးထုံးတန်ကတော့ကွယ်ဒီပရောဟိတ်အဖိပေးရင်ပရောဟိတ်သားကပရောဟိတ်ဖြစ်ရမှာမဟုတ်ဘူးလား အဲ့တော့သူ့ကိုတက္ကသိုလ်ဒေတာဗမောကဆရာစီကိုသွားပို့ဟုတ်ကလားပညာသွားတယ်အဲ့သွားတယ်နော်သူကဥပတိယုတ်ကလည်းထောင်တော်မောမောအလုံးအကောင်းဟုတ်ကလားအားကဘလောက်ကောင်းလို့ဆိုတော့သုံးခါဟုတ်တယ်ဟိဟိုလေးခါဟုတ်ကိုတယူသနာဟုတ်ကွတယူသနာဆိုတာခုခေတ်နဲ့ဆိုတော့73မိုင်လို့ဒီလိုပဲသူတို့တတ်မှတ်ကြတယ်ကွအဲ့တော့သုံးခါဟုတ်ဆိုတော့10မိုင်လောက်တော့ရှိတယ်တယ်ဟိအဲ့ဒါကိုမနာတန်တဟုန်တို့ပြနေတယ်ဒါဝန်တဟုန်တို့ဆိုတာဒါပြောတာတယ်ဟိ ဟုတ်ကလားမနာတမ်းတဟုန်တို့ပြုတ်နေတဲ့အာဖန်ရှိတယ်ဟုတ်ကလားဗျာအဲ့တော့သူ့ဒီတာပါမောကဆရာကြီးကဥပရိယုတ်ကလေးရတဲ့တပြီးတော့တပည့်ဝတရားလဲကြည်ပြုံးဟုတ်ကလားဗျာအဲ့တော့သူ့အိမ်မှာသူ့ကိုဝေယဝိသလို့ကိုထားပေးတယ်ဟုတ်ကလားဗျာပြီးတော့လာသမျှကျောင်းသားတွေကျောင်းသားတစ်တွေလာရင်လေသူကကျောင်းသားကောင်းဆောင်ခေါ်ရမှာပေါ့လေဟုတ်ကလား သူပဲဟိုခရီးဥကြုပ်ပြရတယ်သူပဲနေရာချထားပြရတယ်သူပဲဆက်ထားရတယ်အဲ့တော့တို့ဖေယာကြီးရဲ့အားကိုးရဆုံးတပည့်ကောဖြစ်မလားနဲ့နော်အေးဗျအဲ့တော့တရက်တော့အဲ့ဒီဟိန္ဒကနဲ့ဒေတာမမောကဟိုဆရာကတော်နဲ့သမင်းစားကြသမင်းစားတော့ဒေတာပမောကဟိုဟေးကတော်ကြီးရတယ်သူသားလို့ချစ်တော့ဟင်းလေးကိုရောက်စားတွေဟိုကလည်းအမေလိုချစ်တော့မသားရဘူးဒါအမေသား အဲ့လိုအပြာငံကျွေးနေတယ်ဟုတ်ကလားဗျာလူရင်းပြောကြပါစို့အဲ့တော့ဟိုကပမောကဆရာကြီးလာတော့အထင်မှားသွားတာသူတို့ဂလူးနေတယ်ကြည်သေးနေတယ်ပေါ့ဗျာဟင်ဟုတ်ကလားဗျာအဲ့တော့ဒီကောင်ဒီတိုင်းတော့ထားလို့မရှိဘူးပေါ့အဲ့တော့သူတတ်မှာဟုတ်ကလားလူမိုက်တတ်တာမကြောက်နဲ့ဓာကြီးထွက်ပြီးတတ်ဟိုဓာကြီးကင်တတ်မှာတယ်ဟင်လူလိမ္မာတတ်ရင်ကြောက်ဖို့သာပြင်ဟုတ်ကလားဗျာ အဲ့တော့သူတပည့်ပတ်ချင်တော့ဘာလုပ်တော့ဟုတ်ကလားတပည့်ကြီးငါတို့မသေးတဲ့ဆေးပေါ်ချင်တော့ကွာဟုတ်ကလားအဲ့ဒီမသေးတဲ့ဆေးကလည်းပဲယောက်ျားလက်ညှိုးတစ်ထောင်ရမှအောင်မယ်ကွာဖိစီရမှာဟုတ်ဟုတ်ကလားဟိုရည်ရွယ်ချက်ကတော့ယောက်ျားတွေလိုက်ချရင်ယောက်ျားယောက်ျားချင်းတတ်ဒီကောင်ပေးပေါ့ဗျာဟိလူလီမာဓာတ်ခေါ်တယ်ဒါမပါတော့တတ်နည်းထင်တယ်ဟိဒါဒါနဲ့တတ်တာလားစကားနဲ့တတ်တာလား အဲစကားနဲ့ပတ်ဟုတ်ကလားဗျာအဲ့တော့ဟိုကလည်းဆရာအပေါ်ကိုယုံယုံကြည်ကြည်ဟိုယုံကြည်နေတဲ့တပည့်ဖြစ်တော့သူခိုင်းတာကိုဝန်ခံလိုက်တယ်ဟုတ်ကလားဗျာဒီလိုနဲ့သူလက်ညှိုးတွေလိုက်ဖြတ်တယ်နေဟဲ့အဲ့တော့သူဟိုကဟိုလက်ညှိုးမရမချင်းသူဟိုလိုက်ပြီးတော့ဖြတ်ရမှာတယ်အဲ့တော့ဟိုဟိုလူတွေကဘလောက်ပြင်းနေတုံးမြသူကတို့ရှစ်မိုင်လောက်ကိုတခုံတို့ပြင်းနေတယ်လို့ အင်အားဗလားလေအဲ့တော့အပြေးတောင်ဒီလောက်ရှိမှာတော့ကိုယ်ကာယကဘယ်လောက်ကြီးမလဲဘယ်လောက်အကောင်းမလဲအဲ့တော့မိတော့မှာပဲထင်တယ်ဟုတ်ကလားအဲ့ဒီဟိုကဟိုလက်ညှိုးဟိုဆုံးမှကြောက်သူကပြေးတယ်လက်ညှိုးလူချင်းသူကလိုက်တယ်ဟိန်တကအဲ့ဒီချင်းပဲစိတ်နဲ့လိုက်တာလေဟုတ်ကလားဟုတ်ကလားဟိတဲ့နဲ့လိုက်တယ်ကိုကတော့ကြောက်စိတ်နဲ့ဒေါသနဲ့ပြေးရမှာတယ်ဟိ အဲနောက်ကလူကြီးသိနေပြီတယ်ဟုတ်ကလားဟင်ရလာတော့ငါလက်ညှိုးတစ်ချောင်းရပြီဆိုရင်သူဘယ်လိုနေလို့ဟိဒီလက်ညှိုးပေါ်မမြတ်လို့လားဟိဟဲ့မနာကောငါပိုင်နေဆိုတာကောဖြစ်နိုင်တယ်တဏလူကျင်နာအခြေခံဟိုနှစ်ခုပါမှာပဲဟုတ်ကလားဗျာအဲလုံးနဲ့သူလိုက်ဖြတ်ဟင်သူ့လည်းဘသူမှမနိုင်ဟုတ်ကလားဗျာသို့တော့လက်ညှိုးတွေတော့ဖြတ်တော့ဖြတ်ပါရဲ့ တဲ့ညိုးရလာတဲ့တင်းလို့တူပေါ်တင်ထားတယ်ရှစ်တယောက်ရှာသေးတကူနောက်မှယူမယ်ဆိုအဲ့တော့တခါကြီးတွေသွန်ရတွေ့တော့ကောက်သွားဟင်နောက်တခါလက်ညိုးတညိုးရပြန်တယ်အဲနောက်တခါမှယူမယ်ဆိုကြောက်ဖြာပေါ်တင်ထားခဲ့ဟုတ်ကလားအဲ့တော့လဲခွေးစားလို့ကုံသွားအဲ့တော့သူ့မှာလူတတ်မှုပဲအဖတ်တင်တယ်လက်ညှိုးမစိုးမိဘူးဟင် ဖရာလက်ထက်ကအင်ကူတဲ့ဒီမာလာတီဟင်ဟုတ်ဖရာလက်ထက်ကအင်ကူဒီမာလာတွေပြောတာဟင်တတ်တော်တတ်ရတာဟုတ်ဗျာဟင်ဟင်လက်ညှိုးတစ်ချောင်းမှလည်းရဘူးတယ်ဗျာဟင်ဟင်ဟုတ်ကြလားဟိုဖရာလက်တကဟိုအင်ကူဒီမာလာကြီးလေဟုတ်ဗျာဟင်ကြတော့ဟိုအင်ကူဒီမာလာကြီးခိုးသားကြီးဟာဓမြကြီးဟာနာမည်ကမဖြစ်သွား ဟုတ်ရာဟင်ဟုတ်ရာဟင်ဟင်နမကံမဖြစ်သွားဒါနဲ့ဟိုပုံမှာပုံအောင်နေရဟုတ်ကလည်းမျိုးလည်းတစ်ချောင်းမှမရဘူးဟုတ်ကလားလူသားမှုနဲ့နာမကျော်ကြတာပဲရှင်ဟုတ်ရတယ်မျိုးလည်းတစ်ချောင်းမရအဲ့တော့ကြောက်ကြောက်နဲ့ကံဘေးကချုပ်ကြီးတဲ့ဝင်ပုံအိတ်ညာဟင်ဟုတ်ကလားတစ်ဖက်ကတိုင်တိုင်မတိုင်တိုင်ဟိုကိုလိကကိုကို နံကိုပုံအိမ်ညာဟုတ်ကလားဗျာဟင်ပုံအိမ်ညာဟင်အဲ့တော့ဟိုမှာတဏှာတေတာဖကတဏှာဟိုအဖေကကုံပိုက်ကုံပြစ်တာပေါ့ဗျာဟင်သားဖြစ်သူကအဖေပြစ်ဟိုပြစ်လို့ရတဲ့ငါကိုတွင်တွင်စုပေးရတပေါ့ဗျာနှစ်ဦးထင်တယ်ဟဲ့တဦးလားနှစ်ဦးလားအေးနှစ်ဦးဟဲ့နှစ်ဦးဟင်ကြာကုံပြစ်သမားကပြစ်မှာပဲ ဟင်ရတယ်ငါနောက်ကပြင်းပြင်းစုတာပဲပါကလည်းဟုတ်ကလားဟိနှစ်ဦးနှစ်ဦးဟုတ်ကဲ့နှစ်ဦးလို့အဲတော့ဘာငယ်လေးဆိုတော့မတင်နိုးနာပေါ့ဗျာဟင်ကံပေးတာဟိုတို့ဟိုရေဆိုဆိုနဲ့ပယ်လေးရက်ပြီးတော့ကျင်းလေးခတ်ပြီးတော့အဲ့ဒီတဲ့ငါထည့်ထားပါလေဟုတ်ကလားအဲသူကတော့ဟိုကလေးဆိုတာကလေးကိုပြဖော့မှာပါကလေးဟုတ်စာလူကြီးမမဟုတ်တာဟုတ်ဗျာကလေးကိုပြဖော့မှာပါ ကလေးဆိုဒါမှဟောတာလူကြီးမှမဟုတ်တာနတ်ထိုးတာပဲတာဟုတ်ညံ့နေတာသောင်းအချိန်နာကုန်လေဟင်ကြည့်တော့ငါတကောင်မှရှိဟုတ်ကလားအဖေကလည်းပြေးလိုက်ရတာကိုငေါ်လို့ဟုတ်ကလားဟင်ဒီသားကလည်းဟိုဒါလေးတည်းထဲထားတော့ဒေါ်လီဟိုတို့ကလေးကဆော့နေဒေါ်လီဟိုကခုံထွက်ပြီးဟိုကခုံထွက်ပြီးဟုတ်ကလားအဲ့တော့ဖေကညနေချိန်ကုန်လုံးမတွေ့တော့မင်းကွာလုတ်ပုံကအင်ဂူရီမာဘာကြောင့်လို့ငေါ့ကိုရောဗျာဟင် အဲ့တော့ငါ့ကိုဒီလိုဒီလိုလုပ်ရတယ်ကွာဆိုဟိုຫນွယ်ချိုးနဲ့ဘက်ကနေထိုးပြီးတော့လုပ်ရတာဟင်အဲ့တော့ဟိုခိုးနေတဲ့တခွေးအင်ကူဒီမှာလာကြာကြာသွားရောဟာဟုတ်လိုက်တာဆိုပြီးအဲ့ဒီမှာဝန်တာလုံးလို့ဟိုဆရာခေါ်ရင်လို့ဝါတော့တယ်ဟာဟိုကအင်ကူဒီမှာလာကြတဲ့ရောပြေးဟိုဟိုဟိုရာကျေးဇူးကိုကလည်းဒီမခံရဘူးကြောက်လိုက်တာကိုဟုတ်ကလားဗျာဟိုကဆရာမို့ကျေးဇူးတင်လာပြောချင်တာ तू ပြောမှသဘောကျသွားတာဟုတ်ကလားဗျာ ဟင်အဲ့တော့မှကြီးကူးတင်လို့ဆရာကိုကြီးကူးတင်တာပြောတာဆရာကဘယ်လိုကြောက်တော့ကိုတပည့်ကိုကြီးကူးတင်လို့ခံရဘူးလေဗျာပြေရောဗျာတော်တော်ပါပါပုတ်လာဗျာဒါနဲ့ခေါက်ပြီးလို့အဲ့ဒီအားသာပြီးຫນွေရိုးကြီးနဲ့ထင်တယ်ဟိလက်မျိုးတစ်ချောင်းရချီးဟုတ်ကလားတစ်ချောင်းရချီးအဲ့လိုကိုစိတ်ကြီးအောင်ချီးတာထင်တယ်ဟိဟင်ဟင်တခုနဲ့တခုကကြဲကြဲလားစိတ်စိတ်လားအင်ကိုလေးမာလာချီးတယ်စိတ်စိတ်ကြဟင် လက်မျိုးကိုကျဲကျဲမဟုတ်ဘူးစိတ်စိတ်ကိုဟုတ်ကလားဗျာအဲ့လိုချီတော့ဘယ်နဲ့တော့တစ်ချောင်းပြီးတစ်ချောင်းတစ်ချောင်းပြီးတစ်ချောင်းဖမ်းမတင်ဘူးလားဟင်အဲ့တော့တို့တစ်ချောင်းကစားတာနောက်ဆုံးဟိုတစ်ချောင်းလို့ထင်တယ်ဟိ990ကိုချောင်းထင်တယ်ကိုသုံးလုံးစီမံကိန်းရောက်သွားပြီဟုတ်ဟိကိုသုံးလုံးစီမံကိန်းရောက်သွားဟင်တစ်ချောင်းကြံတော့တယ်ဘာဖြစ်လို့တော့သူစိတ်စိတ်ကလေးနဲ့ဟုတ်ကလား ဟင်လက်ညှိုးလေးတွေကိုကြိုးလေးနဲ့ပြီးတခါတဲ့ကြီးရန်ရောခွဲရန်ရော ရှိသမျှရန်အကုန်အောင်အောင်လဲဘေးကိုဆွဲထားတာထင်ဟင်ဘေးနာပုံထားတာလားဘေးနာပုံထားဘာဖြစ်မလို့ဟင်ဟုတ်ကလားဟင်အဲ့တော့ဘေးနာရှိရင်ဟင်ဘေးနာမှာခွေးရှိသနော်ရှိရရှိသနော်ဟုတ်လားပေါင်းကျင်တော့ခွေးကြီးလေးရှိသေးတာဟုတ်ဗျာအာဟင် အင်ဂူရီမာလာခေတ်ကဟုတ်ရဟင်အဲ့တော့ကိုဟာလေးကိုဟိုခုနတော့လေဘင်းဆွဲထားရတယ်ထင်တယ်ဗျဘာဖြစ်လို့တုံးဘေးနာမှာခွေးနဲ့ကြီးရှိလို့ဟုတ်ကလားဗျဟင်ဖရာလက်ထက်ကလေဟင်ဒုက္ခပြောတာမဟုတ်ပါဘူးဒါရာသွင်းပုံပြင်းပုံပြင်းပုံပြင်းဟုတ်ကလားဖရာလက်ထက်ကရာသွင်းပြောတာဟင်တချောင်းနဲ့လို့တော့ဟုတ်ကလားအဲ့ဒီချိန်မှာဒီအင်္ဂုလိမာလာကို တို့စစ်တပ်ကလည်းဖမ်းလို့မရဘူးစစ်သူကြီးကိုလည်းဖမ်းလို့လည်းမရဘူးသူ့တဲ့ညာကောင်းတဲ့ဝန်ကြီးဖမ်းလို့မရဘူးအဲ့တော့ရှေးခေတ်ကတော့အောက်လက်ငယ်သားတွေဖမ်းလို့မရရင်ဘရင်ကိုယ်တိုင်ထွက်ရသဘောဗျအဲ့တော့ကောသလမင်းကြီးကိုယ်တိုင်စစ်အင်္ဂါလေးပါးနဲ့ထွက်လာပြီအဲ့တော့ကောသလမင်းကြီးထွက်တယ်ဆိုတော့ကောသလမင်းကြီးနားနေတဲ့ပရောဟိတ်လင်မယားကပြီးမဟုတ်ပါဘူးဟင်ဘာဖြစ်လို့တော့အာဟုတ်တော့တော့ပြီးမှမထင်ပါဘူး ဟုတ်ဗျာအဲ့တော့အမေဟိုအဖေနဲ့အမေဘယ်သူကနေနိုင်တော့အမေကမနေနိုင်အဲအမေကမနေနိုင်ဘူးတို့ပြေကသူသားတော့ပြေတော့မှာပါပဲဟင်ဒုက္ခတော့ရောက်တော့မှာပါပဲဟုတ်ကလားဗျာမနေနိုင်ဘူးဗျာအဲ့ဒီမှာပြေရဟင်ပြေတော့သူသားပုံတဲ့နေရာထွက်ဟုတ်ကလားအဲ့တော့သူသားလေးကမောနေကြတော့ထမင်းတွေးတယ်သူသားကိုဟင်ဟင်မောလာတဲ့အမေကပုံနေတဲ့သားကိုကြွေးရတာဟုတ်ကလားဗျာဟင်အဲ့တော့ သားဖြစ်သူကအမေကျွေးတဲ့သမင်းသာစားတာလက်ညှိုးလေးရတဲ့တချောင်းလိုတယ်အမေရှိလဲလက်ညှိုးလေးရငေါတော့ငေါတော့ဟုတ်ကလားဗျာအဲဟိုလည်းသူ့ဖရာတောင်းကကြည်တော့မှာဟိုဒီတချောင်းလေးကြမှာကြည်မှာဟိုအဲ့တော့ဟိုဟိုຫນွေကျွန်းရောက်တော့မိမလည်းညှို့ယောက်ျားလည်းညှို့ပဲသိပါမလို့ကြာယောက်ျားလည်းယောက်ျားပြင်ရှိပေးတာလေဟာဟုတ်ကလားဟင်အဲ့တော့အဲ့ဒီအမေလည်းညှို့လူကျင်တာဗျာသမင်းသာစားဟင်တိုင်းအင်္ဂလိပ်မှာလာပြီးစိတ်ချလက်ချစားရလားဟဲ့ ကိုအင်္ဂလိပ်မှာလားလေသားရလားဒီသာသားနာလက်ညှို့ကြည့်နော်ဟုတ်လေကိုအင်္ဂလိပ်မှာလားတွေပြောတာဟုတ်ဗျာဟိုစားတာဒီကအမေကတော့စိတ်ချလိုက်ကြကျွေးတကိုးဗျာဟုတ်ကလားတဲ့ဟိုကမဟုတ်ဘူးဟိုလည်းညိုးတာဆိုရင်ဟုတ်ဗျာဟင်အင်္ဂလိပ်မှာလားလေဟုတ်ဗျာဘုရားလက်ထက်ကအေဂူရီမာလာတော်တော်ဆိုးတယ်ဗျာဟုတ်ဗျာ ဟင်ဟင်တော်တော်ဆိုးတယ်မဟုတ်ဘူးလားဖရာလက်ထက်ကလေဒုလက်ထက်နဲ့ကိုမတူဘူးဆိုးတဲ့တရားတော့ဟုတ်ဗျာအဲ့တော့စိတ်ကဒီလောက်ဖြစ်နေရင်စိတ်မဆန့်ရင်တပတ်ကလည်းထွက်နေတယ်ဟင်ပဒတိဟိုစိတ်ထပေါက်ဟင်အင်နာချင်တဲ့ပြီးစိတ်ထပေါက်ဟုတ်ကလားစိတ်ကလည်းသူကြီးမဟုတ်ဘူးကိလေသာနဲ့တွဲပြီးတော့ဟုတ်ကလားစိတ်ကိုဟိုကိလေသာကလှော်ထုတ်တာတယ်ဟိစကားပြောတာလဲစိတ်ကိုကိလေသာကလှော်ထုတ်တာပဲ ဟင်အင်္ဂါရှင်လည်းလှုပ်ရှားတာလေအဲစိတ်ကစိတ်ကိုကိလေသာကလှော်ထုတ်ပြီးဟိုမင်းခြေတော်ကိုအသုံးပြုလိုက်သမှာကွာမင်းလက်ကိုအသုံးပြုလိုက်သမှာနဲ့သူ့စိတ်ဟိုလက်ပိုင်ရှင်ဟိုကိုယ်ပိုင်ရှင်ဖြစ်တဲ့စိတ်ကိုခိုင်းပြီးတော့စားတာမဟုတ်လားအဲဒီမာတင်သူ့တန်လေကြီးဆွဲပြီးအမေလိုက်တာလေဟင်အမေလို့မြင်သေးလားမြင်ပါဗျာအမေဗျာသို့တော့အမေလို့မမြင်တော့ဘူးဘာဖြစ်လို့မမြင်တာတော့ မန်ဝင်းနေလို့ဟုတ်ကလားမန်ဝင်းနေတော့အမှန်မြင်လားမြင်နိုင်ဘူးခင်ဗျာဟိုမှာမန်ဝင်းနေတယ်သူလက်ညှိုးတစ်ခုပဲပြီးတော့တယ်လေအမေကိုမတည်တော့ဘူးအဲ့တော့သူကဒီဘဝပြစ်စမဘဝိကာရဟနာဖြစ်မှာပုဂ္ဂိုလ်အမေတလိုက်လို့ရှိရင်မာတုကာရကထင်လေဟဲ့ဒီလိုဆိုသူဒီဘဝလွဲတော့မယ်ဟုတ်ကလားသူဒီဟို အမှန်တရားကိုသိတတ်တဲ့ပုဂ္ဂိုလ်ဟုတ်ကလားဗျာအမှန်တရားသိလိုက်တဲ့ပုဂ္ဂိုလ်အမေကိုတတ်လိုက်လို့ရှိရင်တော့ဟောမာတုကာရကဆိုတဲ့ပိသနာတရိယကံပါဗျာဟင်လွဲတော့မယ်အဲ့တော့ဘုရားရှင်ကလည်းသူ့တမ္မဒညာတော်နဲ့ကြည့်နော်ဒါသွားမယ်ဟုတ်ကလားဗျဒါသွားမြင်တော့အင်းသူ့ဘုရားရှင်ရဲ့ဗိညာဉ်နဲ့လျှာတစ်ပြက်ပေါ့ဗျာဘုရားကဟိုရုပ်နဲ့ပြေးရတာဆိုတော့ဟင်ဟင် ဟိုတို့ရှစ်မိုင်ကိုတဟုန်တို့ဆိုတာရှင်လားနှလားနဲ့တော်တော်ကိုပြေးရပါလိမ့်မယ်ဘုရားရှင်ကတော့စိတ်နဲ့ဖန်ဆင်းလိုက်တော့ချက်ချင်းရောက်တယ်ထင်တယ်ဟဲ့ရုံနဲ့စိတ်တူမှတူပဲနဲ့အဲ့တော့မိခင်နဲ့တားကြဖို့ထပ်ပြီးတော့ထားလိုက်တယ်မိခင်ကမိတော်မှာလေဟင်ဘယ်တော့ပြင်းနေမှာမဟုတ်တော့ပဲနဲ့ဟင်အဲ့တော့မိတို့ဟိုလက်ညှိုးဖြားမိရင်ဟင်ခုနအပိသနာတယောက်ကငါထိုက်တော်မှာကိုအဲ့တော့ तू ရမယ်အရာဓမကျင်းနဲ့လွဲတော့မှာဟုတ်ကလားဗျာ အဲ့တော့ဘာလို့တုံးဘုရားကကြားတာတော့ဟာဟိုမြင်တော့ဘုရားကသူသိသေးလားမသိပါဘူးသိတော့ဟုတ်ပါဘာဖြစ်လို့တော့ဟုတ်ကလားဘုရားကတော့သူရှိတာပဲတို့တော့ဘုရားမသိတော့ဘူးသူသိတာလည်းညိုးပဲလေဟင်သူသိတာလည်းညိုးပဲရှိတော့တယ်ဟုတ်ကလားဗျလည်းညိုးရကျင်တာတခုပဲပြီးတော့အဲ့တဏှာမှန်လည်းပါနေတယ်ဟင်မာနမှန်လည်းပါနေတယ်ငါပိုင်ရတဲ့ဒိဋ္ဌိမှန်လည်းပါနေတယ်ဟုတ်ကလား မှန်သုံးခုထပ်နေတယ်ဖူးသုံးလုံးထပ်နေတယ်ဟုတ်ကလားဗျအဲ့တော့တို့ဖရာတော့ဘာတော့ဘယ်တိလေးမတော်လေးလိုက်တာပေါ့တို့တော့ဖရာကခဲပေါက်တာလေးဒီပလင်တကက်အေယာမတောင်ကြီးလိုဖန်သိမ်းပြီးသွားတာလေဖရာကတော့ဖြည်းဖြည်းပဲဟိုကတော့တောက်ခွန်တိုးနဲ့လိုက်တာမိနိုင်မမလားခဲလေးတစ်လုံးဒီပလင်တော့တောင်ကြီးကြီးလောက်ထားကြတာလေတမိုင်နှစ်မိုင်သုံးမိုင်အဲ့လိုတောင်ကြီးဖြစ်အောင်လုပ်ဟုတ်ကလားဒီသေးသေးလေးမြောင်းလေးဒီပင် တခါတည်းအေရမချုပ်ကြီးဖြစ်အောင်လို့အဲ့လိုလုပ်ပြီးဖះကတော့ဖြေးပြေးသွားနေတာပဲဟင်သူကတော့တဟုန်တိုးလိုက်နေတာအေးနေနိုင်ပါမလားဟင်ဟုတ်ကလားဟိုဘက်ကဟိုစိတ်သွားနဲ့ဒီဘက်ကယုံလိုက်နေတာနှိမ့်နိုင်ဘူးလေဟုတ်ကလားဗျအဲ့တော့ तू ငေါလာပြီဟုတ်ကလားဟင်မန်ထန်တော့ तू ငေါနေပြီတင်ဟဲ့အဲ့တော့မာနပြီသူ့ကိုယ် तू မနှိမ့်ဆက်ဘူးလားသူ့ကိုယ် तू နှိမ့်ဆက်နေတယ် မတတ်နိုင်တော့ရှင်ကြီးခေါ်တော့မှဘာလို့ပြေးတာတော့လို့သူအဲ့လိုပြောတာဟင်ပြေးတာကဘူးဟုတ်လားရှင်ကြီးခေါ်တော့မှဘာလို့ပြေးတာတော့လို့သူကဟိုလှမ်းပြီးတော့អော်လိုက်တယ်အဲ့တော့ဘုရားကဟိုကနေလှမ်းပြောတယ်ငါမပြေးဘူးတဲ့သင်မပြေးနေတာဟုတ်ကလားအဲ့တော့ဘုရားတို့မြည်သည်သူခေါင်းထဲကိုတတိလေးဝင်လာတယ်မှားတာတော့တခါမှပြောတတ်ဘူးကွာဟင်ဟင်ငါမြင်တော့သူပြေးနေတယ်မြင်တာပဲဟုတ်ကလား ဘုရားလာကြည့်နေဟိုသူပြေးနေတာကိုကိုပြေးနေတာကိုကြောက်မြင်လားမမြင်ပါဘူးဗျာဟင်တော့ဘုရားကတော့မှန်မှန်သွားနေတာပဲအဲ့တော့အဲ့ဒီမှာရက်ပြီးကြည့်လိုက်တဲ့ခါလာကြောင့်ဘုရားကပုံမှန်လေးပဲသွားတာသူမှန်ချပြီးကြည့်လိုက်တော့လေဟုတ်ကလားပုံမှန်လေးပဲသွားနေတယ်အဲ့ဒီခါကျမှသူမှန်ကြသွားတယ်ဟုတ်ကလားငါမပြေးဘူးတင်လာပြေးနေတယ်ဆိုတဲ့စကားလေးတစ်လုံးကြောင့်ဒါလေးသူကောင်းနဲ့ဝင်သွားတယ်လေဘုရားဟိုမှားတာတော့ပြောတိပြောတာမရှိဘူးဟုတ်ကလား အဲ့တော့ तू ပြောတာမှားမယ်ဆိုပြီးအဲ့မှာရပ်ပြီးကြည့်တော့ဟုတ်တယ်ခရကပုံမှန်လေးပဲသူသာတခါတည်းအမောတကောကြီးနဲ့ဟမ်ဟိုမာနဖြီးပြီးတလောက်ဟုတ်ကလားဟိတဏှာဖြီးပြီးတလောက်ဒိဋ္ဌိဖြီးပြီးတလောက်ပြေးနေရဟုတ်ကလားဗျာအဲ့ဒီမှာတင် तू မှန်ကြသွားတယ်ဟုတ်ကလားအဲ့တော့စိတ်မှန်ကြရင်လက်ထဲဆုပ်ထားတဲ့ဓာတ်ကိုခံနိုင်ပါဦးမလားလက်ကိုတောက်နိုင်သေးလားဓာတ်ပါကြသွားတယ်ဟုတ်ကလားအဲစိတ် မှန်ကြတော့ကိုယ်ကတော့တောက်လောက်နေနိုင်သေးလားဒူးထောက်ချလိုက်တယ်ဟုတ်ကလားအဲ့ဒီကကြဘုရားကတရားဟောအဲ့ဒီမှာရဟနာဖြစ်တာတယ်ဟဲ့ဟေ့ဟောမှန်လေးကြတာနဲ့ရဟနာဖြစ်တာတယ်ဟုတ်ကလားအင်္ဂုလိမာလာပြောတာဗျဟေ့ဟုတ်ကလားဟေ့အင်္ဂုလိမာလာကြီးဖြစ်သွားပုံပြောတာဟောမှန်မချခင်တော့ဘယ်နဲ့တော့မဟုတ်ကလားဗျမှန်တင်နေတော့မှန်မြင်သေးလားဗျ ဟောမန်စင်တော့အမှန်မြင်သွားတယ်ဖြစ်ပြဟောသူ့တဘာဝရှိပြီးသားကြီးပဲအဲအဲ့တော့ဘုရားဟောတဲ့တရားတော်နာရင်နာရင်လည်းသူ့တဘာဝမြင်မသွားနိုင်ဘူးလားအဲ့မြင်သွားရင်လေသူတို့ခေတ်ကတို့လိုကိလေသာမများတဲ့အတွက်ပြီးတော့ရုပ်တစိတ်တကြီးတယ်တောင်တင်းတဲ့အတွက်ဟိုဟိုထိုင်ပြီးကျင့်ရသူနဲ့ပါတယ်စိတ်ကျင့်နဲ့ပြီးသွားတာများပါတယ်ဟောရုံနဲ့ပြီးသွားတာလေဒါစိတ်ကျင့်နဲ့ပြီးသွားတာတဲ့ဟဲ့ဟုတ်ကလားဟိဟင်အဲ့ဒီအေဝိရိမာလာကို တို့သင်္ကန်းသာယူလို့ရှိရင်လက်ညိုးကိုစိတ်နေအောင်မယူတော့ကဟင်တထောင်ပြည့်လားဟင်သူဖြတ်ခဲ့တာတော့တထောင်ကလားဟိဖြတ်ခဲ့တာတထောင်မကဘူးဟင်လက်ထဲမှာတထောင်မှမရှိဘူးဟုတ်ကလားဟောတို့ကြိုးလေးနဲ့စိတ်စိတ်ကလေးပြီးတော့ဟုတ်ကလားတချောင်းရတချောင်းမမီဘူးလားဟဲ့အဲ့လိုဆိုတော့ခုနပြောတဲ့တထောင်မပြည့်နိုင်ဘူးလားဟုတ်ကလားဟင် ဟင်တို့ယောဂီတွေဟောအင်ဂုလိမာလာလို့ခဏတော့မလောက်ကြနဲ့အင်ဂုလိမာလာကိုလောက်ကြပါမှာဟောဟုတ်ကလားဘာဖြစ်လို့တော့ဗျာပထမတော့အဲ့လိုကျဲရတယ်လို့မလုံးတော့နောက်ကြတော့အဲ့သိလာတော့ပြန်ပြေတာဆိုတော့အင်ဂုလိမာလာလို့ပဲဆက်လုံးအောင်အဟုတ်ကလားအာအင်ဂုလိမာလာလို့မလောက်ကြနဲ့အင်ဂုလိမာလာလို့လောက်ကြအာဟုတ်ကလားအာဘယ်အင်ဂုလိမာလာတော့ခင်ဗျာဟင်ဟင် bii eui rub ọmla aa daaid atụ la